ဖောက်တည်ခြင်းပေကံလှူဒန်းခြင်းဆိုတဲ့ခြင်းဟာလောဘမဟုတ်ဘူးဆန္ဒပဲကုသလေဆန္ဒခေါ်တဲ့ကုသိုလ်ဆန္ဒပဲဆိုတာဟုတ်မှဟုတ်ပါမလားလို့ဘလို့ဝေဖန်ရမလဲလို့ဆိုတော့ဘုန်းကြီးကခုနပြောတယ်မြတ်စွာဘုရားကတရားတွေကိုနှစုပြောခဲ့တယ်လို့ကံနာဓမ္မမဲတော်မဲမြတ်တော်အဖို့အဆူရှိတော်တရားတုတ်ကဓမ္မဖြူစင်တော်အဖို့အဆူရှိတော်တရားလို့နှမျိုးခွဲကြခဲ့တယ် သူတို့ပြောမယ်ဆိုရင်ကာမဓမ္မတရားမဲတွေကတစုပုဂ္ဂဓမ္မတရားအဖြူတွေကတစုလို့နှစ်စုဟောခဲ့တယ်ကာဏဓမ္မတရားအမဲတွေဆိုတာအကုသိုလ်တွေပုဂ္ဂဓမ္မတရားအဖြူတွေဆိုတာကုသိုလ်တွေဟုတ်ကဲ့လားဒါက gain ကိုဟာကိုဝိပါတရားနာလို့တယ် သီလဆောက်တည်လိုတယ်တရားအထုတ်လိုတယ်တရားနာကျင်တယ်သီလဆောက်တည်ကျင်တယ်ဒါနပြုကျင်တယ်အဲ့ဒီစိတ်ဝင်လာကုသရသလားဖြူသလားသိကြသလားဖြူရင်ကြည်လင်တယ်ရှင်လန်းတယ်ဝမ်းသာတယ်မဲရင်ညှဉ်းနှွမ်းတယ်ဆင်းရဲတယ်စိတ်ညစ်မဲလင်းဆင်းရဲပင်ဖြူလင်းချမ်းသာသည်ဟုတ်သလားညင်မဲတယ်ဆိုဆင်းရဲတယ်ဖြူရင်တော့ ချမ်းသာတယ်ဒါတော့အဲ့ဒီစိတ်တွေဝင်လာတဲ့အခါမှာ ကိုယ်စိတ်ထဲမှာကြည်လင်းပြီးတော့ဖြူစင်ချမ်းသာနေသလားညစ်မဲပြီးဆင်းရဲနေသလားကြည်လင်းပြီးတော့ဖြူစင်ချမ်းသာနေသလားဒါမှမဟုတ်ညစ်မဲပြီးဆင်းရဲနေသလားတရားနာကျင်တဲ့စိတ်ဝင်လာတဲ့အခါသီလဆောက်တည်ခြင်းတဲ့စိတ်ဝင်လာတဲ့အခါတရားအားထုတ်ခြင်းတဲ့စိတ်ဝင်လာတဲ့အခါမှာ စိတ်ထဲမှာဘလို့နေသလဲကြည်လင်ဖြူစင်တယ်ဆိုတော့ညင်မဲ့သလားဒါဖြင့်မြတ်စွာဘုရားသတ်မှတ်ထားတဲ့ဤအရာဆိုရင်ကြည်လင်ဖြူစင်တဲ့စိတ်ဆိုရင်ဗါတဲ့တော့ကုသိုလ်တဲ့ညင်မဲ့တဲ့စိတ်ဆိုရင်အကုသိုလ်ဒါဖြင့်တရားနာလိုစိတ်တရားအထုတ်လိုစိတ်သီလဆောက်တည်ဆိုဒါနပြုလိုတဲ့စိတ်ဟာစိတ်ညစ်စိတ်မဲလားဖြူစင်တဲ့စိတ်လား ဒီလိုဆိုလို့ရှိရင်ကုသိုလ်လားအကုသိုလ်လားကုသိုလ်ဆိုရင်လောဘဟုတ်ပါမလားဘာပဲဖြစ်ရမလဲဆန္ဒဟောကိုဟာကိုမဝေပန္တာဘူးလားအဲ့ဒါလိုဝေပန္တစေခြင်းလို့အဲဒါကြောင့်ပြောတိုင်းမယုံနဲ့မှတ်တတ်တဲ့ကိုဟာကိုဝေပန်ကဲဒါနဲ့အခုဘုန်းကြီးကပြင်ပြောလိုက်ပြီအာဘုန်းကြီးကတရားအားထုတ်လို့တရားနာလို့တဲ့စိတ်သီလဆောက်တည်လို့ဒါနပြုလို့တဲ့စိတ်ကို ဆန္ဒလို့ပြောတာမှားသွားတယ်အဲ့ဒါတရားဓမ္မတွေပြင်းမှတ်လိုက်ကြအဲ့ဒါလောဘအကုသိုလ်တွေဟောကဲဒီလိုဘုန်းကြီးကပြင်းပြောလိုက်မယ်တရားဓမ္မတွေကဘယ်လိုပြောမလဲမှန်ပါဗျာဆရာတော်ပြောတဲ့အတိုင်းပါပဲလို့ဒီလိုပြောမှာမဟုတ်လားလို့ဘယ်ပဲလို့လဲမှားပါတယ်ဗျာပြင်းမမှားပါတယ်ဗျာပြင်းမအောင်ဗျာအဲ့လိုပြောရရမှာမဟုတ်ဘူးလား ဆရာတော်ဘလို့ပြပဒါမဟုတ်ပါဘူးမဟုတ်နိုင်ပါဘူးပါဇက်ကထုတ်မပြောတော့မှမဟုတ်လားအဲဆရာတော်ကဒါတရားနာလို့ဒါတရားအလုပ်လို့လားလောဘလို့ပြောတာဒါကအကုသိုလ်လို့ပြောတာမဟုတ်ပါဘူးဘယ်လို့မှမဟုတ်နိုင်ဘူးဘာကြောင့်လဲဒီစိတ်ဖြစ်ရင်ဖြူစင်းနေတာပဲဖြူစင်းနေတယ်ဆိုတော့ဒါအစင်းမှမစင်းရချမ်းသာနေတာဒါဘတော့မှအကုသိုလ်မဟုတ်ဘူးဒီလိုဖြစ်ရမှာမဟုတ်လားဟဲအဲ့လိုပြောပြီးညင်းတတ်ရတယ်နော်ဒီလိုညင်းနိုင်အောင်မြတ်စွာဘုရားရဲ့ဝါဒတော်ဟာဘာဝါဒလဲလို့ တိရိဓမ္မသောသမင်းကြီးကအရှင်မောဂလိဗုဒ္ဓဒိဋ္ဌထေကိုမေးတယ်ဟိုယဟန်ကောင်းယဟန်ဆိုခွဲခြားခြင်းလို့အဲ့ဒီအချိန်မှာသာသနာကတိရိဓမ္မသောကမင်းကြီးချီးမြှောက်တဲ့အခါကျတော့မြတ်စွာဘုရားသာသနာမရဘုရားပြိဋိဘံစံပြီးလို့နှစ်ပေါင်းနှစ်ပေါင်း230ကျော်ပါ230ကျော်မှာသာသနာကတိတ်ထွန်းကားနေတယ် ဒီလိုဓမ္မတောကမင်းကြီးကသာသနာကိုသိချင်းမြောက်ထားတဲ့အခါကျတော့သာသနာတက်ကယဟန်တော်တွေကသိချမ်းသာနေတယ်ချမ်းသာနေတော့ဗုဒ္ဓသာသနာမယုံကြည်တဲ့ပုဂ္ဂိုလ်တွေကလည်းပဲအယောင်ဆောင်ပြီးသာသနာထဲဝင်လာတယ်သင်္ကန်းဝတ်ပြီးတော့သာသနာနဲ့ပဲသာသနာဟာအယောယောအနှောနှောနဲ့မစင်မကြဲဖြစ်နေတဲ့အခါကျတော့သာသနာစင်ကြယ်ခြင်းတော့ကိုယ်တိုင်စစ်ဆေးခြင်းလို့တိတိဓမ္မတောကမင်းကအရှင်မောဂလိဗုဒ္ဓထိတာမထီကိုရောက်တယ်အရှင်ဖုရားကိုယ်တိုင် ယဟန်တော်တွေစင်မေးပြီးသာသနာတန့်စင်အောင်လှုပ်ခြင်းပါတယ်ဗျာမြတ်စွာဘုရားရဲ့ဝါဒကဘာဝါဒပါလဲဘုရားလို့ဆိုတော့အရှင်မောလိဗုဒ္ဓဒိဋ္ဌမတိကဝိပိဇဝါဒမင်းကြီးတဲ့ဝိပိဇဝါဒတဲ့ဝိပိဇဝါဒဆိုတာဝေပန်စစ်စစ်တဲ့ဝါဒဟဲ့ဒါဒီလိုမှန်တယ်ဆိုလက်ခံရမယ့်ဝါဒမဟုတ်ဘူးဝေပန်စစ်စစ်ရအောင်ပါဝေပန်စစ်စစ်တဲ့ဝါဒအရှင်တိရိဓမ္မတောကမင်းကို တင်ပြလိုက်တဲ့အရှင်မပါဠိဗုဒ္ဓဒိဋ္ဌမထေရဒါကြောင့်မြတ်စွာသီလဓမ္မတော်ကမင်းကယဟန်တော်တွေတစ်ပါးချင်းတစ်ပါးချင်းပင့်ပင်ပြီးတော့မေးတယ်အရှင်ဖေရမြတ်စွာဘုရားဝါဒဘာဝါဒတဲ့ဝိပဿဝါဒတကားကြီးအဲဟုတ်ပြီအရှင်ဘုရားဒီဘက်ကြွပါဝိပဿဝါဒသမားတွေကအရှင်ဘုရားနောက်တစ်ပါးလားမြတ်စွာဘုရားဝါဒဘာဝါဒလဲအကိရိယဝါဒမင်းကြီးအင်း အရှင်ဘုရားအဂရိယဝါဒဆိုဟိုဘက်သွားတစုကဲအရှင်ဘုရားမြတ်စွာဘုရားဝါဒဘာဝါဒလဲနတ္ထိကဝါဒမင်းကြီးအဲနတ္ထိကဝါဒဆိုလဲအရှင်ဘုရားဟိုဘက်သွားအဲဒါလိုအားဖြင့်ကိုတော်တိုင်စစ်စစ်ပြီးတော့ယဟန်နေမေးမေးပြီးတော့ဘာဝါဒလဲဘာဝါဒလဲနဲ့မေးလိုက်တဲ့အခါကျတော့ဝိပစ္စဝါဒသမားတွေကယဟန်တွေကတစုတခြားတခြားကိရိယာဝါဒအကိရိယာဝါဒနတ္ထိကဝါဒသမားတွေကတစု စုပြီးတော့မှဂိုင်ဝိပစ္စဝါဒသမားတွေကဖရာရဲ့သားတော်ယဟန်စီယဟန်မနေနတ္တိကအကိရိယကိရိယဝါဒသမားတွေကယဟန်အတူရောင်နေကဲသင်္ကန်းချိုးဖြင်စင်ချေကျုံမြင်းချေကျုံဟောမလွယ်ဘူးလားအစစ်တူခွဲတာနော်အတုစေခွဲကဲဘုရားဝါဒဘာဝါဒတော့ဝိပိဇဝါဒဘာတယ်တော့ဝိပိဇဝါဒဆိုတာ ဝေဖန်စစ်စစ်တဲ့ဝါဒတဲ့ blind faith ကိုအာမပေးဘူးမြတ်စွာဘုရားကဟုတ်ကဲ့လား blind faith ဆိုတာဘာလဲအကန်းယုံအယမ်းယုံမဟုတ်ဘူးလားပြောသမျှယုံဟဲ့မင်းတို့ကငါဖန်ဆင်းတယ်ယုံလိုက်စမ်းအာယုံမဖျားယုံမဖျားဒီလိုမဟုတ်လားအဲ့ဒါ blind faith ဟဲ့ဒီကမ္ဘာလောကကြီးနဲ့တတ္တဝါတွေငါအကုန်ဖန်ဆင်းလိုက်တယ်မမယုံမဖျားအဲဟိုကောင်ချမ်းသာနေတာငါချီးမြှောက်ထားတာ ကောင်းချီးဩဘာပေးထားလို့ဟောယုံမဖေယာမဟုတ်လားအဲ့ဒါဝိပဿဝါဒလားအဲ့လိုမလုပ်ရဘူးမဟုတ်ဘူးတဲ့အဲ့ဒါအမှန်တရိထားရတဲ့ဒါကြောင့်မလို့အခဏပြောတဲ့တရားနာလို့တရားအားထုတ်လို့တဲ့ဒါနပြုလို့သီလဆောက်တည်လို့တဲ့လိုခေါ်တဲ့ခြင်းဟာလောဘလားဆန္ဒလား ဏ္ဍမှာသန္တာဓိပတိလည်းဟုတ်တယ်သန္တာအိဋ္ဌိပတ်လည်းဟုတ်တယ်အိဋ္ဌိပတ်ဆိုတာပြည်စည်းပြည်စုံကြီးဤအခြေခံတရားတဲ့ဟုတ်လားအိဋ္ဌိပတ်ဆိုတာဘာလဲပြည်စည်းပြည်စုံကြီးအခြေခံတရားတဲ့ကုသိုလ်ပြုလို့တဲ့သန္တာအားကောင်းလာပြီဆိုလို့ရှိရင်အဲ့ဒီကုသိုလ်ပြုမှုကိစ္စပြီးမသွားဘူးလား ပြီးသွားတယ်ဒါကြောင့်မို့လို့ဆန္ဒအားကောင်းခြင်းဟာပြည်စည်းပြည်စုံခြင်းရဲ့အခြေခံတရားပဲတရားနာလို့တဲ့ဆန္ဒအားကောင်းလာပြီဆိုလို့ရှိရင်ဘလောက်ဝေးဝေးကြည့်မြင်နိုင်တာကဒီလားမနာဘူးလားနာလာတယ်တမိုင်းကရောလားမနာဘူးလားနာတာပဲသင်္ကန်းချင်းသူ့ကိုနာရောမလာဘူးလားလာတာပဲအဲ့ဒါဘာကြောင့်လာနိုင်သလဲဒီလောက်ကားနှစ်တန်သုံးတန်စီးနေရဆန္ဒပြင်းပြလို့ဟုတ်လားအဲ့ဒါကြောင့်အဲ့ဒီဆန္ဒကိုအိဋ္ဌိပါ ပြည့်စည်ပြည့်စုံကြီးဤအခြေခံတရားဆန္ဒပြင်းပြရင်ကိစ္စပြီးတော့တာပဲဆန္ဒဝတ္တကိဏမကမ္မနသိစတိတဲ့ဆန္ဒဝတ္တဆန္ဒပြင်းပြသောသူအားကိဏမကမ္မအဘယ်မည်သောအမှုသည်နသိစတိမပြီးပဲရှိအနိတဲ့ဟောပါတယ်တော့ဆန္ဒပြင်းပြတဲ့ပုဂ္ဂိုလ်အားမပြေတဲ့ကိစ္စမရှိမမှန်ဘူးလားတိမ်မှန်တယ် အဲ့ဒီဆန္ဒပြင်းပြဖို့ပဲအရေးကြီးတယ်အဲဆန္ဒပြင်းပြလာပြီဆိုရင်အဲ့ဒီဆန္ဒကိုအဋ္ဌိပတ်လို့လည်းခေါ်တယ်အဓိပတိလို့လည်းခေါ်တယ်ဆန္ဒအဓိပတိဆန္ဒအဋ္ဌိပတ်ဒီကဆန္ဒပြင်းပြလာပြီဆိုလို့ရှိရင်စိတ်ကလည်းပြင်းပြလာတော့တာပဲဆန္ဒပြင်းပြလာတယ်ဆိုစိတ်ကလည်းပြင်းပြလာတော့တာပဲအဲ့ဒီပြင်းထန်တဲ့စိတ်ကိုလည်းပဲအဋ္ဌိပတ်ခေါ်တယ်အဓိပတိခေါ်တယ် စိတ်ပါတယ်ဆိုတာစိတ်အာရော့နေတာလားစိတ်ဓာတ်ပြင်းထန်နေတာလားပြင်းထန်တဲ့စိတ်ပါရင်မလုပ်ပေဘူးလားလုပ်တယ်လုပ်ရင်မဖြစ်ဘူးလားကဲစိတ်မပါဘဲနဲ့သူများတိုက်တင်းလို့လုပ်ရင်ဖြစ်ပါမလားဘယ်တော့မှမဖြစ်ဘူးအဲ့ဒီစိတ်ပါတာဟာစိတ်ပြင်းထန်လာတာအဲ့ဒါအဋ္ဌိပအခြေအနေရောက်လာတာအဓိပတိအခြေအနေရောက်လာတာသန္တာလည်းအဋ္ဌိပစိတ်လည်းအဋ္ဌိပအဲ့တော့ အလိုဆန္ဒကလည်းပြင်းထန်လာတယ်စိတ်ကလည်းပါလာပြီဆိုတဲ့အခါကျတော့ तू ကြိုးစားမလားမကြိုးစားဘူးလားကြိုးစားတယ်အဲအဲ့ဒီကြိုးစားတဲ့ဝိရိယဟာလည်းပဲအဋ္ဌိပတ်ပဲကြိုးစားတဲ့ဝိရိယဟာလည်းအဋ္ဌိပတ်ယောဂီဆိုလို့ရှိရင်မနဲ့စောအိယာကနေပြီးအိယာဝင်ထိမပြတ်မလားရှုတော့တာပဲစကားလည်းမပြောဘူးငေးလည်းမငေးဘူးမမောလည်းမမောဘူးဟုတ်ကဲ့လားရှုမှမူရင်ဆက်ဆက်မိအောင်ရှုတယ်ဆိုတော့ဝိရိယအားသေးလို့လားအားကြီးလို့လား အဲ့ဒီအာကြီးတဲ့ဝိရိယဟာအဋ္ဌိပါအဓိပတိဟုတ်ကဲ့လားအာကြီးတဲ့ဝိရိယကိုဘာခေါ်လဲဝိရိယအဋ္ဌိပါဝိရိယအဓိပတိဟုတ်ကဲ့လားကဲဒီတော့တရားဘက်မှာဆိုလို့ရှိရင်အဲ့ဒီအလိုဆန္ဒပြင်းပြပြီးစိတ်ပါလက်ပါနဲ့ကြိုးကြိုးစားစားအဋ္ဌိပအခြေအနေရောက်တဲ့ဆန္ဒစိတ်တဝိရိယနဲ့ကြိုးစားအထုတ်လိုက်ပြီဆိုလို့ရှိရင် ရုပ်သဘောနာမ်သဘောသိတဲ့ဝိပဿနာပညာဥပဒနာဉာဏ်မဖြစ်ဘူးလားအဲ့ဒီဥပဒနာဉာဏ်ဥပဒနာပညာကိုဝီမန္တလို့ခေါ်တယ်ဟုတ်လားအဲ့ဒီဉာဏ်အဲ့ဒီပညာကိုဘာခေါ်လဲဝီမန္တလို့ခေါ်တယ်ဝီမန္တဣတိပါဘာဣတိပါလဲဉာဏ်တို့မဟုတ်ပညာနော်ရုပ်သဘောသိတဲ့ဉာဏ်ရုပ်သဘောသိတဲ့ပညာနာမ်သဘောသိတဲ့ဉာဏ်နာမ်သဘောသိတဲ့ပညာ အနိစ္စဒုက္ခအနတ္တသဘောသိတဲ့ဉာဏ်ပညာဒါကိုဝီမန္တခေါ်တယ်အဲ့ဒီဥပဒနာဉာဏ်နဲ့ထက်ထက်တဏ္ဍမိမိတဏ္ဍမှာဖြစ်လာပြီကြွရဲလှမ်းနေချရဲမှတ်လဲပဲကြွခြင်းနဲ့ကြွရဲလှမ်းနေချရဲမှတ်လဲကြွမှုသဘောလှမ်းမှုသဘောချမ်းမှုသဘောတို့ရဲ့အစဉ်စဉ်ဖြစ်ဖြစ်ပြီးပြည့်ပြည့်သွားတာတွေဒါတွေမြင်တယ်ဖောင်းတဲ့ပိန်နဲ့ရှူတယ်ဖောင်းမှုလို့တဲ့အစဉ်စဉ်ပိန်မှုလို့တဲ့အစဉ်စဉ်ဖြစ်ဖြစ်ပြီးပြည့်ပြည့်သွားတာတွေတွေ့တယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်ရှုလို့ချင်းလည်းပဲစိတ်ကလေးတွေတွေးစိတ်ကလေးတွေပြက်ခနဲ့ပြက်ခနဲ့ပြက်ခနဲ့ကြာသွားသည့်အထိအနိစ္စဒုက္ခအနတ္တသဘောတွေမြင်လာတယ် အဲ့ဒါလို့မြင်တဲ့ဝိပဿနာဉာဏ်ဥပဒနာပညာဟာဝိမန္တဟောအဋ္ဌိပါဒါအဋ္ဌိပါဘယ်နှခုလဲဘယ်နှခုရှိပါပြီလဲဟမ်ဒုက္ခဒုက္ခဉာဏ်ရည်ကြည့်ပါဦးသန္တာစိတ်တာဝိရိယ ဝီမန္တမဟုတ်လားဘယ်နှခုလဲ၄ခုအဲ့တော့ယောသဘောနာသဘောသိတဲ့ဝီမန္တဆိုတဲ့ဝိပဿနာညာအားကောင်းလာပြီဆိုလို့ရှိရင်ဒီဝိပဿနာဉာဏ်နဲ့ဒီဆင့်တဲ့တစ်ဆင့်မရင်ဘူးလားရင့်သွားပြီဆိုမဲ့ညာဘုံညာမရဘူးလားရတော့ကိလေသာမငြိမ်းဘူးလားဟောမိမိလိုချင်တဲ့ကိလေသာငြိမ်းခြင်းဆင်းရဲငြိမ်းခြင်းကိစ္စပြီးမြောက်မသွားဘူးလား အဲ့ဒီပြီးမြောက်ခြင်းပြီးစီးခြင်းရဲ့အကြောင်းဘယ်သူလဲဆိုတော့ဝိမာန်သာဟုတ်လားဝိမာန်သာသန္တာစိတ်ဓာဝိရိယဒါကြောင့်သူတို့ကိုပြည်စည်းပြည်စုံခြင်းဤအခြေခံတရားတဲ့အိဒီပါဟုတ်ပြီလားကိုင်းဆိုပြည်စည်းပြည်စုံခြင်းဤအခြေခံတရား ဣတိပ၄ပါးဆိုသည်မှာသန္တာစိတ်ဓာဝီရိယဝီမန္တာတို့ဖြစ်ပါသည်ဤစီပြည်စုံခြင်းဤအခြေခံတရားဣတိပ၄ပါးဆိုသည်မှာသန္တာစိတ်ဓာ ဝီရိယဝီမန္တတို့ဖြစ်ပါသည် ဆိုတာပညာနော်ပညာဆိုတာသိတာရုပ်သဘောနာမ်သဘောသိတာဒါဝိမန္တရာသန္တာခေါ်တဲ့ဣတိပတ်ရှိလာပြီဆိုရင်တခြားဣတိပတ်တွေလည်းတဖြည်းဖြည်းပြည့်စုံသွားတော့တာပဲတဲ့။အဲကြောင့်တရားနာလို့တဲ့သန္တာရှိလာရင်တရားနာမိတယ်။တရားနာမိရင်တရားသဘောတည်လာတယ်။တရားသဘောတည်ရင်တရားအထုတ်ခြင်းလာတယ် တရားအထုတ်ခြင်းလာပြီဆိုအာမထုတ်ပေဘူးလားအာထုတ်ပြီဆိုလို့ရှိရင်တရားမသိဘူးလားတရားသိရင်ကိလေသာပါပြည်စုံရင်ကိလေသာငြိမ်းဒီလိုဆိုရင်ဆင်းရဲမငြိမ်းဘူးလားဟောအဲ့ဒီတော့ကောင်းကျိုးကိစ္စပြီးမြောက်မသွားဘူးလားသန္တာအဋ္ဌိပတ်ကြောင့်ဟုတ်ကဲ့လားအဲ့တော့ဒါဖြစ်ရင်တရားနာလို့တာတရားအထုတ်လာအထုတ်လို့တာဟာကုသိုလ်လားအကုသိုလ်လား ဒါဖြင့်အခုနသောရိယတထေကြီးသူပစ္စည်းကိုလိုချင်တတ်မဲ့တာကြတော့ပါလဲဆန္ဒလားလောဘလားလောဘအဲ့ဒီလောဘကြောင့်သူတည်တဲ့အခါကျတော့ဘာဖြစ်တယ်လဲခွေးဖြစ်တယ်ဟောအခုမှဒီနေရာပြန်ရောက်တယ်နော်အခုမှဒီနေရာပြန်ရောက်တယ်နည်းနည်းလေးတော့ပြန်စမိအောင်တော့ပြောလိုက်ရမယ် ဟော15မိနစ်အထိပြောမယ်45မိနစ်အထိပြောမယ်နော်အဲ့လောက်တော့နာနိုင်တယ်မဟုတ်လားဒီတဲ့ကဘိုးနာနိုင်သေးလားမနာနိုင်ရင်မဟောတော့နာနိုင်တာလားဒီတော့ခွေးဖြစ်တယ်သူ့ရဲ့သားကသူ့ဘလူလင်နဲ့ သူဘဆိုတဲ့စကားကိုဗမာမြန်မာဘာသာပြန်ရင်မောင်တင့်တယ်လို့နာမည်ပြန်နိုင်တယ်ဒီတဲ့ပို့ပြီးတော့ခေစကားကြကြပြောလို့ရှိရင်မောင်လှချောလို့ဘာသာပြန်နိုင်တယ်အဲ့ဒါသူဘရဲ့အဓိပ္ပာယ်ပဲသူဘဆိုတာအတုဘရဲ့ဆန့်ကျင်ဘက်ကိုဟုတ်လားသူဘဆိုတာဘာရဲ့ဆန့်ကျင်ဘက်လဲ အတုပဆိုတာကပါလေမနစ်မတဲ့ယွန်းစပွဲဥပကတင်းတယ်တယ်လှပါတယ်ချောမိုးတယ်ဟုတ်တယ်မဟုတ်လားဘုဘာသာပြန်ရလို့ပြန်အဲ့ဒီသူ့အဖေအိမ်မှာသူ့သားနေသူ့အဖေရဲ့အမွေဆက်ခံသူ့ဖေကသူ့အိမ်မှာပဲခွေးကြီးဖြစ်ပစ္စည်းဥစ္စာတွေစောင့်သူကတော့မသိချဘူးဒါနဲ့မြတ်စွာဘုရားဆုံးမကြွား ဆုံးမပြောတာကတော့ဘုရားရှင်ကဥပလူလွင်ရဲ့ကြွတန်းကိုမြင်လို့မို့လို့ကြွတာအဲ့ဒီအိမ်ကြွတဲ့အခါကျတော့ခွေးကြီးကမြတ်စွာဘုရားကိုဟောင်းတယ်မြတ်စွာဘုရားဆုံးလာရတော့ဟောင်းတယ်ဟောင်းတော့မြတ်စွာဘုရားကဟဲ့သောရိယသောရိယလို့ခွေးကြီးကိုမြတ်စွာဘုရားခေါ်တယ် ရိယအသောရိဟလို့ခေါ်တော့ခွေးကြီးကမဟောင်တော့ဘူးအမိကုတ်နရွက်ကုတ်ပြီးတော့ပြာပုံပေါ်သွားဝတ်အိတ်နေတယ်တဲ့။ဘာကြောင့်လဲဆိုတော့ဘာကြောင့်လဲငါသိသွားပြီမဟုတ်လားဘသူသိသွားတော့မြတ်စွာဘုရားသိသွားပြီအဲ့ဒါကိုသူ့ဘလူလင်ကသိတယ် ရမမြတ်စွာဘုရားခွေးမြာသောရိယလို့ခေါ်တယ်ငါအဖေနာမည်တက်ခေါ်တာငါစော်ကားတာပဲသူကမသိကြပဲဟုတ်ငါစော်ကားတာပဲဒီတော့ဒီဂေါရမမြတ်စွာဘုရားကိုသွားပြီးတော့အပြစ်တင်မှပဲကဲ့ရဲ့ချုပ်ချမှပဲဆိုကြောင်းသွားတာကြောင်းသွားတဲ့အခါကျတော့မြတ်စွာဘုရားကိုစွဆဲတဲ့သင် ခွေးကိုဘယ်နဲ့ကြောင့်တော်ရရလို့ငါစေနာမဲ့တပ်ပြီးခေါ်ရတယ်ဟဲ့အဲ့ဒါမင်းအဖေပဲမြတ်စွာဘုရားခွေးကိုအဖေပဲဆိုဘလောက်နာမလဲစဉ်းစားကြည့်ပါဖတ်ဖတ်တာနာဘောမင်းအဖေပဲနာလိုက်တာအဲ့ဒီသူ့ပါဆိုတဲ့ပုံသားနာလို့မလို့မြတ်စွာဘုရားသူတော်တော်ရဲဆက်ဆက်ပြောမှာပေါ့လေမြတ်စွာဘုရားတော့အေးအေးပဲမင်းမယုံဘူးလား မဖြစ်နိုင်တာရှင်ကြီးဂေါတမမြတ်စွာဘုရားအေးဒီလိုဆိုလို့ရှိရင်စမ်းကြည့်ပေါ့ကွယ်မင်းအဖေရွှေအိုးကြီးတွေထားခဲ့တယ်လေးလုံးတောင်မှပဲအဲ့ဒါမင်းမသိဘူးမင်းအဲ့ဒီရွှေအိုးတွေရမရပါဘူးအေးရှိသေးတယ်မင်းတို့အဲ့ဒီရွှေအိုးတွေရှားမတွေ့ဘူးအဲ့ဒါတွေရှိခဲ့သေးတယ် မရှိပါဘူးဖေကအဖေကစီးရင်နဲ့အင်းနဲ့လှုပ်ကြတယ်အဲ့ဒါရှိသမျှအကုန်လုံးကျွန်တော်တို့ကျွန်တော်တို့ရှားပြီးတော့ရပြီမဟုတ်ဘူးရှိသေးတယ်။ဒါမယုံရင်မင်းဒီလိုလှုပ်အဲ့ဒီခွေးကြီးအိတ်တဲ့အခါမှာနည်းနည်းအိတ်ကျော်လောက်ပြီလို့မင်းထင်တဲ့အချိန်မှာသွားပြီးမေးရွှေအိုးကြီးလေးလုံးဘယ်မှာထားလဲလို့မေးအဲ့ဒါလို့မေးပြီဆိုလို့ရှိရင်ထပြီးတော့သူသွားတဲ့ သွားလိမ့်မယ်သူသွားတဲ့နောက်မင်းလိုက်လိုက်ပြီးတော့သူပြတဲ့နေရာမှာမင်းတူရွှေအိုးတွေရလိုက်မယ်မခံနိုင်ဘူးသူကဒါလည်းမှားရမယ်ဘောရမတက်တဲ့ငါ့ကိုငါ့အဖေကိုအပြည့်အဖြစ်အောင်ပြောတာအဲ့တော့တက်သေးတက်ကာရနဲ့တွေ့မှပဲပိုးပြီးတော့သူ့ကိုနှိမ်လိုက်ရအောင်မယ်ဆိုပြီးစောင့်နေခွေးကြီးအိတ်တဲ့အခါကျတော့ဒီနေ့ သွားပြီးတော့နာနာကပ်ပြီးသူတို့ပြောတယ်ရွှေအိုးကြီးတွေပယ်ထားခဲ့တော့အဲ့ဒါလို့ဆိုလဲဆိုရောခွေးကြီးကထထပြီးတော့ကုတ်ကုတ်ကုတ်ကုတ်နဲ့သွားတယ်သူကခွေးနောက်ကလိုက်သွားတနေရာကျတော့ခွေးကြီးကတနေရာကိုလက်နဲ့လဲရနှုတ်သီးနဲ့လဲနမ်းပြအဲ့ဒီနေရာတူးတဲ့အခါကျတော့ရွှေအိုးကြီးတွေတွေ့တာကိုတွေ့တော့မှသူ့ဘာလို့လဲ ပန်လန်လက်ပက်လက်ကိုလာတော့အမလီဟုတ်ပါကောဂေါရမမြတ်စွာဘုရားပြောတာမိဒီခွေရငါအဖေပဲဘလို့များဖြစ်တာပါလိမ့်မလဲစိတ်ပြက်လက်ပြက်ဖြစ်သွားတယ်ဒီထဲမှာမြတ်စွာဘုရားစီပြန်သွားအကျိုးကြောင့်လျှောက်တော့မှမြတ်စွာဘုရားကမြတ်စွာဘုရားအကျိုးကြောင့်လျှောက်တဲ့လူတွေဟာတဲ့လူချင်းတူပါလျက်ကနေတချို့ကယုတ်ဆိုးတယ်တချို့ကယုတ်ဆိုးတယ်တချို့ကဥစ္စာပေါ်တယ်တချို့ကဥစ္စာမွဲတယ် တချို့ကအချွေရနဲ့တယ်တချို့ကအချွေရများတယ်တချို့ကအသက်တူတယ်တချို့ကအသက်ရှိတယ်ရှင်ကြီးဂေါရမဘာကြောင့်များပါလဲလို့မေးတယ်ဒီတော့မှမြတ်စွာဘုရားကတတ္တဝရဲ့အသက်တတ်တဲ့လူများအသက်တူတယ်တဲ့မတတ်တဲ့လူကအသက်ရှိတယ်တဲ့သူများပစ္စည်းဥစ္စာကိုမတရားယူတဲ့ပုဂ္ဂိုလ်တွေကဥစ္စာမွဲတယ်တဲ့မယူတဲ့ပုဂ္ဂိုလ်တွေကချမ်းသာတယ်တဲ့ သူ့အကြောင်းတရားနဲ့သူဖြစ်တာပါတဲ့အလကားသက်သက်အကြောင်းမဲ့ဖြစ်တာမဟုတ်ဘူးတဲ့သူ့သက်တတ်တော့ကိုယ်သက်လည်းတူတာပဲတဲ့သူ့သက်မတတ်တော့ကိုယ်သက်ရှိတာပဲတဲ့သူမြတ်ပစ္စည်းဥစ္စာမတရားယူတော့ကိုယ်မှမွဲတာပဲတဲ့မယူတော့ချမ်းသာတာပဲတဲ့သူများကိုမနာလိုတဲ့ပုဂ္ဂိုလ်မှာအချွေအရံနေတယ်တဲ့ မနာလိုစိတ်အိပ်ပါများတဲ့ပုဂ္ဂိုလ်မှာအချွေရံနေတဲ့သူများကြီးပွားချမ်းသာတာကိုဝမ်းသာရှင်လန်းတဲ့ပုဂ္ဂိုလ်မှာအချွေရံများတယ်အပေါင်းဖော်များတယ်မိတ်ဆွေသင်္ဃာများတယ်ခင်သူမင်းသူများတယ်တဲ့မြတ်စွာဘုရားအဲ့ဒီတရားဟောတယ်ဘာဒေသနာခေါ်တယ်လဲဆိုတော့သုလကာမဝိပင်္ဂတုတ်ဒေသနာလို့ခေါ်တယ် ရှူလကမ္မဝိပင်္ဂတုဒေသနာတဲ့ဘုန်းကြီးတို့အကျယ်တဝင့်တစ်ခါမှမဟောဘူးသေးပါဘူးဒါပေမဲ့အဲ့ဒီဒေသနာရဲ့အထောက်ပံ့ဖြစ်တဲ့ကံတမလွန်တရားတော့ဘုန်းကြီးကကြာကြာနာနာသဘာဝကြာကြာဟောထားတာရှိတယ်ကတိတတလူငယ်တွေကိုလက်မခံမနေရတဲ့တရားအဲ့ဒါကံညောက်ကံရဲ့အကျိုးတရားခံစားရတယ်ဆိုတာကံတမလွန်သဒါတော့ရှိတယ် အဲဒီသီလကမ္မဝိပင်္ဂတုတ်တော့ဒေသနာလာတဲ့အတိုင်းဘုန်းကြီးတို့မဟောဘူးသေးပါဘူး။ဒါကြောင့်သူတစ်ပါးကိုမနာလိုတဲ့ပုဂ္ဂိုလ်များခင်မင်သူပေါင်းတင်ဆက်ဆံသူကိုအချွေအရာနဲတယ်တဲ့။သူတစ်ပါးជីវချမ်းသာတာကိုနာလိုတဲ့ပုဂ္ဂိုလ်များဝမ်းသာကြီးဒီလင်ရှင်လန်းဝမ်းမန္တတာရှိတဲ့ပုဂ္ဂိုလ်များမှာတဲ့။ အချွေအယံပေါ်များတယ်တဲ့မနာလိုမှာချွေရန်ကွာကြည်သာချွေရန်စီတဲ့အခုမှဘုန်းကြီးတို့တောက်ထဲကဆောင်ပုတ်ပြန်ရောက်တယ်ဘုန်းကြီးအဲ့ဒီဆောင်ပုတ်ကိုပြောတာဘယ်ရောက်သွားလဲမသိပါဘူးနော်သာမျက်နာဘလောက်တုံ30မှအိတ်တာမစ္စရိယရဲ့အောက်က မနာလိုမှာချွေရန်กว่าကြည်သာချွေရန်စီမပေးလူကမွဲပြာကြလူမပေါ်ကျွယ်သည်ဒါပြောတာဆိုမနာလိုမှာချွေရန်กว่าကြည်သာချွေရန်စီမနာလိုမှာချွေရန်กว่าကြည်သာချွေရန်စီ ကိုဒေသူကမွဲပြာကြလိမပေါ်ကျော်သည်မတေသူကမွဲပြာကြ

မဝင်အောင်ဆင်ញင်နှလုံးသွင်းပြီးတော့လည်းပဲရှိမှတ်ပြီးတော့လည်းပဲနှမျောတက်နေတဲ့မစ္စရိယစိတ်ထားမဝင်လာအောင်ဝင်လာလို့ရှိရင်လည်းမဝင်လာအောင်လည်းဆင်ញင်နှလုံးသွင်းဝင်လာလို့ရှိရင်လည်းရှိမှတ်ခြင်းအပြင်၎င်းဆင်ញင်နှလုံးသွင်းခြင်းအပြင်၎င်းဒီစိတ်အမြဲမဲကိုပယ်လို့ရှိရင်စိတ်ဖြူစင်လို့ဘုလိုချမ်းသာမြတ်မယ်။ဘုန်းကြီးတို့တရားတော်လောက်ပြီး၄၅မိနစ်ရှိသွားပြီ။အဲကြောင့်ဘုန်းကြီးတို့တရားဓမ္မတွေဟာ မိမိတို့တဏ္ဍမှာအဘိဓါဥတ္တမလောဘကြပါဒကောတာဥပနာဟအစရှိတဲ့အိတ်တမစ္စရိယအစိုက်တဲ့ကိလေသာစိတ်အငြင်းမဲတွေမဝင်အောင်ဆင်ញင်နှလုံးသွင်းပြီးတော့ကာကွယ်ဝင်လာလို့ရှိရင်လည်းဆင်ញင်နှလုံးသွင်းအာဖြင့်ပညာအာဖြင့်၎င်းရှုမှတ်ပွားများကြိုးစားအထောက်ခြင်းအာဖြင့်၎င်းပယ်တတ်နိုင်ရလို့စိတ်အငြင်းနဲ့ကင်းစင်ပြီးတော့ဖြူစင်တဲ့စိတ်အစဉ်မှာရှိကြတဲ့ဥပါဒနာဉာဏ်တွေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလင်းမဲ့ဖြူဉာဏ်နဲ့နိဗ္ဗာန်ကို လင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေမြရာဓမ္မကျေးမုံတွင်တိဝိစစ်စေးပါနဲ့တရားတရားမဆို။တန်ရှင်းကြည်လုံး 1984ခုနှစ်နေမာလာ22ရက်နေ့နာမည်3နာရီနဲ့10မိနစ်မှာဘုန်းကြီးတို့တရားပွဲစတယ်။ဘောရမေတရားကတော့အရင်ပြင်းပတ်တွေကအစနဲ့ဟောလာတဲ့စိတ်ထားဖြူဖို့ချမ်းသာရေးတရားတော်ိတ်ထားပြုဖို့ခြင်းနဲ့ဒီရတော့ကြာမိကြပုံစံတိုင်း ဥစ္စာဥစ္စာမျက်နှာငါးမှာပါတဲ့ဓမ္မကြီးမှုန်တွင်တင်၍စစ်သေးပါအဲဒီဖောင်ပုဒ်ကိုဆိုပြီးတော့တရားဝဲသိရမယ်တဲ့ဆိုတန်ရှင်ကြီးလင်း